ကျေးဇူးတော်ရှင်အေကမဟာပန္တိတာမိုးကုတ်ဆရာတော်ဘုရားကြီးအမရပူရမြို့တွင်26ရက်8လ58ခုနှစ်၌ဟောကြားဆုံးမတော်မူသော အကြအမြင်မရှိသောပုထုဇဉ်တို့၏တွေးလုံးတရားတော်သုံးလုံးချထားတဲ့ဓမ္မတို့သုံးလုံးချထားတာက အကြမ်းမြင်မရှိတဲ့ပုထုဇဉ်များဤတွေ့လုံးလို့မှတ်ထားရမယ်။သုံးလုံးချထားတာကဘာပါလဲ။အကြမ်းမြင်မရှိသောပုထုဇဉ်ပုဂ္ဂိုလ်များဤတွေ့လုံးလို့မှတ်ထားပါ။အကြမ်းမြင်မရှိသောပုထုဇဉ်တို့ဤတွေ့လုံးလို့တိက္ကဏိပတ်အင်္ဂုတ်ထုံမှာဘုရားသခင်ကိုရမကြီးကဟောတော်မူတယ်။အဲ့တော့ဒီဥစ္စာ ဘယ်လိုကြားမြင်မရှိတဲ့ပုဂ္ဂိုလ်လဲလို့ဒကာဓမ္မတွေကအမဲထုတ်လိမ့်မယ်သူတို့ကြံဖန်ပြီးတွေးကြတယ်တဲ့အမေမိဘတွေကဩရေများသွမ်းမိုးလာလို့ရှိရင်ဖြင့်မိုးတွေတိထန်စွာရွာပြီးဒီကလည်းရေတွေမြို့ပါများပါသွားမယ်ဆိုလို့ရှိရင်ဖြင့်အမေဘေကလည်းသာသမီမကဲနိုင် သာသမိကလည်းအမေဖေမကယ်နိုင်ဩဒီဥစ္စာလည်းဒုက္ခပဲလို့အကြမ်းမြင်မရှိတာဒီလိုတွေးလို့ရှိတယ်မှန်ပါဘူးတွေးကောင်းမတွေးတတ်ဘူးလေကောင်းပြီတကရေပဲသိလို့တွေးတယ်ပေါ့ဗျာမှန်ပါအဲမိတွေတစ်မျိုးလုံးလောင်ပြီးဒီကလာလာပြန်လို့ရှိရင်ဟိုကဝိုင်းဒီကဝိုင်းနဲ့ဆိုလို့ရှိရင်ဖြင့်အမေဖေကလည်းသာသမီမကယ်နိုင်သာသမီကလည်းအမေဖေမကယ်နိုင်ဘူးအဲ့ဒီလိုဒုက္ခများ တွေ့ရမှာ အလွန်ကြောက်เสียကောင်းတာပဲလို့အကြမ်းမြင်မရှိသောပုရိသင်ပုဂ္ဂိုလ်များကမိဘနဲ့ပတ်သက်လဲတွေးလုံးထုတ်ပြန်တဲ့တခါသုံးနံပါတ်ကအကြမ်းမြင်မရှိတဲ့ပုရိသင်ပုဂ္ဂိုလ်များကအင်းသဘုံတွေကမြို့မှာလူမဲလူကြမဲရကြမဲဆွေးဖြင့်သားနဲ့မင်းနဲ့တကွဲတပြားစီပြေးကြလွှားကြသူငါမကယ်နိုင်က သူမကယ်တိုင်း အေးဒီလိုဖြစ်ရမှာလဲရောက်เสียကြီးပဲမกินနိုင်တဲ့အလုပ်တွေကလည်းတင်များပါလားလို့တွေးလိုက်ရှိနော်ရေပင်နဲ့တစ်ချက်တွေးလိုက်တယ်မိပင်နဲ့ရောအဲသဘုံပဲတွေနဲ့ကောဒါကြားမြင်မရှိတဲ့ကုသဇင်ပုဂ္ဂိုလ်တို့ဤတွေးလုံးတဲ့ဒါကရွယ်ဒီတွေးလုံးဆိုပါလားအကြမ်းမြင်မရှိသောပုရုဇဉ်ပုဂ္ဂိုလ်တို့ဤတွေးလုံးလို့မှိုက်စမ်းပါ အဲ့ဒါငါဘုရားခင်ကိုရမကြီးကဟောပါတကွာတဲ့မင်းတို့ရေးပေးတဲ့တယ်ဆိုပေမဲ့လေကံကောင်းကြောင့်တဲ့အမေအဖေနဲ့သာသမီများတနေ့ရရတင်းနေတွေ့ကြသေးတာပဲတွေ့နိုင်သေးတယ်ကွာကံကောင်းကြောင့်တဲ့အခါသဘောကျမိဘတဲ့နာလဲထုတ်တူပဲတဲ့ပြေးကြလွှားကြတကွယ်ပြားစီနေကြညာတော့လဲကံကောင်းကြောင့်တဲ့လို့ရှိရင်ဖြင့် အမေနဲ့သာသမီအဖေနဲ့သာသမီတွေ့နိုင်သေးတယ်ကွာတော့ကသဘုံတွေကမျိုးတဲ့လူကြရဲ့ကြအင်းခုတ်ကြထစ်ကြဒီကဲ့သို့ရှင်းညာတော်လဲအင်းကိုလမ်းပေါက်ဥတ္တရာကိုပြေးကြညာတော်လဲအဲကံကောင်းကြောင်းသိတဲ့အခါကြလို့ရှိရင်ဒကာသိတွေးနိုင်သေးတယ်တွေးနိုင်တာဘယ်လိုမျိုးပါလဲမိဘသိလဲတွေးနိုင်တယ်ပေါ့ဗျာမှန်ပါ ရေပဲသိလဲကံကောင်းကြောင်းသိရင်ပေါ့ဗျာအဲသခိုးတမရပဲသိရင်ရောတွေ့နိုင်တာကြီးပဲတဲ့အဲ့ဒါအချားမြင်မရှိတဲ့ပုထုဇဉ်တို့တွေးလုံးလို့မှတ်လိုက်စမ်းပါကွာသေသေးရှာရှာငါဘုရားခင်ကိုရမကြီးကအမေကသာသမီမကယ်နိုင်သာသမီကအမေမကယ်နိုင်ဆိုတဲ့တွေးလုံးအစ်စ်ကိုတော့သူတို့ကမရောက်ကြဘူးဟေ့ တွေးလုံးအစ်စ်တော့မရောက်ဘူးတဲ့ဒကာရမတို့တွေးလုံးအစ်စ်တော့ဒကာရမတွေကမရောက်ဘူးဆိုပါလားမရောက်ခဲ့ဘူးတဲ့ဒကာသက်ရတွေးလုံးအစ်စ်ကိုတွေးစေခြင်းနဲ့ဘုရားကတွေးလုံးအစ်စ်ကဘာပါလိမ့်မလဲလို့ဒကာရမတွေကမေးလို့ရှိရင်ဘုရားကဟောရှာတယ်သာအိုလာတာအမင်းရှင်းမှောက်တယ်မတတ်နိုင်ဘူးကွာ အမဲအိုးလာတာသားရှိမောက်တယ်ကောအော်အဲ့ဒါတွေးစီခြင်းတယ်ဒါတွေးစီခြင်းနဲ့ဒကာရမတို့သားအိုးလာတယ်လည်းအမဲရှိမောက်ပဲတန်တန်ရရလားအမဲအိုးလာတာလည်းသားရှိမောက်မှာပဲအဲ့ဒါတွေးစီခြင်းတယ်กว่าဆိုတော့သစ္စာတွေးစီခြင်းတယ်လို့ဒကာကျွေပြောလိုက်တာဘာတွေးစီခြင်းတာဗာလဲ သစ္စာတွေးစေခြင်းနဲ့ဒါကတော့အဟုတ်ကိုကံကောင်းအကြောင်းသိလို့ကဲနိုင်တာပါသေးတယ်။အေးဒီဟာကသာကြောက်เสียကောင်းပါလားဒကာဓမ္မတို့။ဒါကကံကောင်းအကြောင်းသိဆိုတဲ့ချွင်းချက်ပါသေးလား။မပါဘူး။သဘောကျကြ။သာနာလာတဲ့ခါကြလို့ရှိရင်လေတဲ့အနာတွေပေါက်ရောက်ပြီးဒီကလာလာတဲ့ခါကြလို့ရှိရင်လေ။ အမေဖေကသာသမီကဲခြင်းညာတော့လေဘယ်နဲ့နေတော့မဲရုံမှတပါဘာမှမရှိဘူးဘယ်ဆေးလိမ့်ပါလားဘယ်ဟာတောက်ပါလားမှတပါလေတကကြောဘာရှိသေးတတ်နိုင်ရလားအဲအမေနာအမေဖေအနာတွေပေါက်ရောက်လာပြန်တော့လေသားရသမီးတွေကခင်ပါတယ်မင်ပါတယ်ယူကပါတယ်အမေဖေကိုအိမ်ဥကမှာဘုရားရစုကုသလုံးဖြစ်နေထားပါတယ်ဆိုညာတော့လေသူတို့တတ်နိုင်ရတတ်နိုင်ပါ အဲ့တော့အဲ့ဒီဗျာဒိဆိုတဲ့အနန္တိစက်တဲ့ဒုက္ခသစ္စာကိုဟာတဲ့မှန်တဲ့တရားဖြစ်နေသောကြောင့်ဘုဒ္ဓဘုဒ္ဓမှမကယ်နိုင်လို့တွေးခြင်းတွေးအဲ့ဒါမှအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ကြီးတွေးလုံးသဘောပါရလားဘယ်ပုဂ္ဂိုလ်ကြီးတွေးလုံးပါလိမ့်ရှင်းကြပါလားရှင်းပါပြီကောင်းပြီတကားအမေဖေကသေကြီးသေးတဲ့အခါသာသမီများကတတ်နိုင်ကြရဲ့ မေပေမှာသာသမီတွေကငယ်ရရှင်မသေးကြကြည်ကြတာလေအမေဖေများကတတ်နိုင်ရတယ်အဲဒါမရဏမိဒုက္ခသစ္စာကြတော့ဒဂရမတွေဒီပြီးတာအတိုင်းဘ ᱹ ဘ ᱹ ကဘ ᱹ ကိုဘ ᱹ ကကယ်နိုင်သေးတယ်ဆိုတာကရှိပါရဲ့လားရှိပါဘူးအဲ့ဒါတွေးရမှာကွာဒါတွေးကဘုဒ္ဓဇင်တွေကချောနေတယ်မှန်ပါဘူးသဘောကျအတွေးချောနေတာကိုပေါ်ကလားပေါ်ပါဘူး အဲအိုဘေသူလည်းငါမကယ်နိုင်ငါလည်းသူမကယ်နိုင်ပါလားလို့တွေးပါတယ်နာဘေကိုလည်းသူလည်းငါမကယ်နိုင်ငါလည်းသူမကယ်နိုင်ပါလားလို့တွေးရမယ်သေဘေကလည်းမေကလည်းသာသမီမကယ်နိုင်သာသမီကလည်းမေဘေမကယ်နိုင်လို့တွေးရသဘောကျအဲ့ဒီကဲတော့တွေးလိုက်လို့ရှိရင်ဖြင့်က သစ္စာဆိုင်တဲ့တွေးလုံးဖြစ်သောကြောင့်သူဒီညံထက်လာပြီးကြလားတဲ့ ကဲနိုင်ရလမ်းကြောင်းဟုတ်လားကဲနိုင်ရအကျင့်ဆိုတာသူကြံဖန်လာလိမ့်မယ်ခုတော့လူရင်းဖြစ်တာကိုတော့ဘုန်းကြီးတို့ဓမ္မတွေကမတွေးပဲနဲ့ခေါင်းကကဲနိုင်အကြံကံကောင်းအကြောင်းသိလို့ကဲနိုင်ယူနိုင်ပဲမိဘေးတို့ရေဘေးတို့သခိုးရမြသဘုံဘေးတို့ဒါတွေကိုသာလေတွေ့မှကြောက်ပြီးဒီကလာနေတယ်တကယ်မကဲနိုင်တာကိုတော့မတွေးမိဘူး နောက်အတွေးပြောင်းကြပါအောင်လို့သတိပေးလိုက်ပါတယ်ဘယ်လိုသတိပေးရမလဲအတွေးပြောင်းကြပါအောင်တရားဓမ္မတို့ဘယ်လိုတွေးကြရမလဲအဲဘုရုဘုရုမမကဲနိုင်တဲ့ဥပင်းနာဘေးသေဘေးတွေကိုသားကလည်းမေးမကဲနိုင်မေးကလည်းသားသမီးမကဲနိုင်ဆိုတဲ့အဲ့ဒီတွေးလုံးတွေးစီခြင်းနဲ့ကွာ ကံကောင်းကြောင့်တင့်ပြီးဒီကာလဖြစ်မဲ့ဥစ္စာတွေသာရှောက်တွေးနေတယ်တကယ်သစ္စာစိုက်တာကိုမတွေးမိဘူးလို့ဘုရားကပြစ်တင်လိုက်တယ်သဘောကျကြဒါဖြင့်ဒကာရမတို့နောက်တွေးတတ်ကြလားအင်းသာသမီကလားမင်းမကယ်နိုင်မေးကလားသာသမီမကယ်နိုင်ဆိုတော့ဗျာတိဒုက္ခရောက်လာရင်ဖြင့်ဘ누구ဘ누구မှမကယ်နိုင်ဘူးဆိုတာပေါ်လာတယ်ရှင်းမလားရှင်းပါ အဲသာသမီကလည်းမေဖေမကနိုင်မေဖေကလည်းသာသမီမကနိုင်ခမုံးမကလည်းခမုံးယောက်ျားမကနိုင်ဆိုတဲ့နာဘေးသင်လာရင်ကောမကနိုင်ဘူးဆိုတာပေါ်လာကြတို့သာတရားဓမ္မတွေကထင်လွဲပြီးကြတာဒီခါကျုပ်ကြလဲရတယ်လို့ပြောခြင်းပြောတကယ်သေမဲ့ဝေဒနာဖြင့်ဘ ᱹ ကဲကဲဗျာနောက်ဆုံးမိကဒီလိုကြီးကဲခဲ့တာရသေးရဲ့မရပါဘူး အဲ့ဒီမရတာတွေကရှိပြီးဒီကလာနေတော့ဒါတွေသာဒကာဓမ္မတွေကတွေးလုံးထုတ်လို့ရှိရင်ဖြင့်ဒကာကျွေသစ္စာ တွေးလုံးဆိုပါလားသဘောပါကြဘာတွေးလုံးနဲ့သစ္စာသိတော့သံဃာကပြတ်ပါကိုဗျအဲ့တော့သစ္စာတွေးလုံးကိုတွေးကြပါလို့ဘုရားသခင်ကိုရမေကြီးကသတိပေးလိုက်အဲ့တော့ကိုတဲ့ယနေ့ဟောရမယ့်တရားကဒကာဓမ္မတို့သိပြီးသားအတိုင်း မကယ်နိုင်တဲ့တရား၃ခုကိုသိပလားအိုဘေးကိုအမေကသာသမီမကယ်ပါဘူးနာဘေးကိုမကယ်ပါဘူးသေဘေးကိုမကယ်ပါဘူးသာသမီကမမိပါရောမကယ်ပါဘူးဒါပြန်ဘ누구ဘ누구မှမကယ်နိုင်ဘူးဆိုတာတကယ်ကျွယ်ပေါ်ရောပေါ့ပေါ်ပါဘူးဟုတ်လားဘုံပေါ်သေးဘူးလားပေါ်ပါဘူးပေါ်တော့ကွာတဲ့မင်းတို့ဒီ ဒီတိုင်းဗုဒ္ဓံထိုင်ပြီးဒီကလာဩဒီဥစ္စာသစ္စာတရားတွေဗျာတိပိဒုက္ခသစ္စာဇရာပိဒုက္ခသစ္စာမရဏံပိဒုက္ခသစ္စာမို့သစ္စာဆိုတာအမှန်ဖြစ်တာဘ누구ဘ누구မှမကယ်နိုင်ဘူးလို့ဗုဒ္ဓံထိုင်ပြီးကာလညံတုံးမနေလိုက်ပါနဲ့လို့တက္ကသိုလ်ကြီးဘုရားကမှားတော်မူပြန်တယ်ဗုဒ္ဓံထိုင်ပြီးပါတဲ့ ရှိတယ်กว่าတဲ့ကဲနိုင်တဲ့လမ်းကြောင်းကဲနိုင်တဲ့အကျင့်ရှိတယ်အမေကသာသမီကဲနိုင်တဲ့လမ်းကြောင်းကဲနိုင်တဲ့အကျင့်ရှိတယ်တဲ့ဒကာဓမ္မတွေကနော်ဘာရှိတယ်တုံးဗျာကဲနိုင်တဲ့လမ်းကြောင်းကဲနိုင်တဲ့အကျင့်သဘောကျကဲနိုင်တဲ့လမ်းကြောင်းနဲ့ကဲနိုင်တဲ့အကျင့်ရှိပါတယ်လို့ဆိုတာ ဒကာဓမ္မတွေခုတရားထုတ်ကြားရတာပေါ့ဗျာငကိုယ်တော့ကမှတ်ထားတာကတော့ဩရာဘုမမတတ်နိုင်သာကလည်းမေမတတ်နိုင်မေကလည်းသာမတတ်နိုင် နာလာတာကိုလည်းသာကအမေမတတ်နိုင်မေက သာသမီအပေါ်၌ဘယ်လိုမှ မတတ်နိုင်ဘူးသေသွားပြန်လို့ရှိရင်လည်းဘ ᱹ ဘ ᱹ မှတားမရကြဘူးဆိုတာကျွတ်တို့ဒီကားလို့ဆိုလို့ရှိရင်ဖြင့်တဲ့သစ္စာတစ်ပါးတည်းသိနေတဲ့အတွက် ဒါနဲ့နာမှုဘုတ်ထိုင်ထိုင်လိုက်တာပဲဘာလဲတော့အေးဒုက္ခသစ္စာတစ်ပါးတည်းသိနေလို့တဲ့တခါကြွယ်ရသဘောကျအင်းမဂ္ဂသစ္စာများသိလိုက်မယ်ဆိုလို့ရှိရင် ဖြင့်ဒကာရမတို့အမေကလည်းသာသမီကယ်နိုင်တယ်သာသမီကလည်းအင်းဒါဖြင့်သစ္စာတစ်ပါးတည်းသိနေပြန်လို့ရှိရင်လေ စိတ်ညှိုးငယ်ပြီးရောက်ကြနေတဲ့အဓိပ္ပာယ်ပဲရောက်သဘောပါလားဒါပြန်သစ္စာလဲတရားဓမ္မတို့အစုံသိမှာပဲဥလာဘူးတို့တရားကျွဲတို့ကိစ္စပြီးမှာပေါ့ဗျာမှန်ပါဗျာ gain ဒါပြန်တရားဓမ္မတို့အမေကလည်းသားမကဲနိုင်သားကလည်းမေမကဲနိုင်ဥပိ္ပနာပဲသေပဲတွေဖြင့်ဘ ᱹ ဘ ᱹ မှမတတ်နိုင်တော့ဘူးဆိုပြီးဒီကာလဒီတိုင်းထိုင်နေလဲတော့မဖြစ်ဘူးတဲ့မှန်ပါဗျာ ဒကာတရေပါတယ်လို့အဲ့တော့ခင်ဗျားတို့ဆရာဘုန်းကြီးကသတိပေးလိုက်ပါတယ်မက္ကသစ္စာဆိုတဲ့လမ်းမတော်ကြီးမက္ကသစ္စာဆိုတဲ့အကျင့်ကောင်းကြီးဒကာတိုက်ပါတယ်မက္ကသစ္စာဆိုတဲ့လမ်းမတော်ကြီးမက္ကသစ္စာဆိုတဲ့အကျင့်ကောင်းကြီးဟာ အမေကသာသမီကယ်နိုင်ကြတယ်ဗျသာသမီကမေဖေကိုကယ်နိုင်ပါဗျအင်းဒါဖြင့်ဒကာရမတို့ဒီလမ်းနဲ့ဒီကျင့်လိုက်လိုက်ရလို့ရှင်းဖြင့်ညီးလုံးတွေအကုန်ပြောက်ပေါ့ဗျာတွေးလုံးမားတွေလည်းအကုန်ဆယ်မိသဘောကျတွေးလုံးမားတွေလည်းဘာဖြစ်သွားအဲညီးလုံးတွေရောညီးလုံးတွေလည်းဒကာသက်အကုန်ပြောက်သဘောပါကြ အဲအခုတော့ပြင်ဒကာရမတွေကသစ္စာမသိတော့ကျုပ်သားတွေမတတ်တာလို့လွတ်လျရတယ်ဒီမင်းနဲ့တောင်စစ်တိုက်လိုက်ခြင်းသေးအမလေးဒေါသများဖြစ်နေလိုက်သေးငငယ်ရွယ်လေးတွေနာဆုံးကပေါက်ပြီးဒီကလာနေတယ်ကျုပ်ဖြစ်ယူရလိုက်ရတာလည်းမနေလာဘူးအစရှိစီနဲ့အနာနဲ့အမေနဲ့ရံဖြစ်နေတာပဲဟုတ်ပလားအဲအမေအိုးလာတာကိုလည်းသာသမီများက ငကူကခေါင်းဆောင်လုပ်ပြီးလာတာအခုတော့မျက်စိကလည်းမဟာနာကလည်းမဟာဒီလိုနေရတာအမေဖေသာအရင်တိုင်းငယ်တုန်းကလို့ဆိုရင်ကျွတ်တို့ဘာမှပူစရာမရှိပါဘူးဗျာလို့သာသမီတွေကလည်းမေဖေအိုရာမတတ်နိုင်လို့ကြည်နေရတဲ့သဘောရှိအခုတော့ဖြင့်ယနေ့သိရမယ့်တရားတွေဒကာရမတို့ဗုဒ္ဓံတိုင်ပိဒကလာမေကသာသမီဥပိ္ပနာပေသေးပေမကင်နိုင်ဘူးဆိုတဲ့ဥစ္စာ မရှိပါဘူးကွာတဲ့ကဲနိုင်တဲ့ဤအကျင့်လမ်းစဉ်လည်းရှိပါသေးတယ်မှန်ပါဘူးဘာရှိတဲ့ကဲနိုင်တဲ့အကျင့်လမ်းစဉ်တွေအများကြီးရှိပါတယ်ဆိုတော့ဟိုးတရားဓမ္မတွေရထားတာနဲ့ဗျာဒီမောဘိဗျာဒီနာတိတောတိအဘိနံပစ္စကိတဗံဩဩတာဘ누구မှမတတ်နိုင်ဘူးမပြတ်တာလက်ကျက်တော့ဟုတ်လား နာတာဘယ်သူမှမတတ်နိုင်ဘူးကွဲတာမွဲတာဘယ်သူမှမတတ်နိုင်ဘူးဒါဆင်ញံပြီးဒီကလာတာနေတော့ဆိုတဲ့အဘိနာသုတ်များနဲ့ဒီကရဝတို့အဲ့ဒါကတဏှာအကျမ်းပတ်တာပါယခုဟာကတခါတည်းတဏှာကျမ်းရောတဏှာနုရောဘုံဘဝတွေပါပြတ်တဲ့အလုပ်ဖြစ်တဲ့မဲခင်စခန်းကိုတရားဓမ္မတွေကဒီလမ်းကို သွားဒီကျင့်ကိုကျင့်နိုင်လို့ရှိရင်အမေကလည်းသာသမီကယ်နိုင်တယ် သာသမီးကဒါဖြင့်ခင်ဗျားတို့သားနဲ့အမေမခွဲကျင်ပါဘူးဟုတ်လားအမေနဲ့သားနဲ့မခွဲကျင်ပါဘူးဆိုလို့ရှိရင်ဖြင့်ဘာကိုလှုပ်ထိုက်တယ်ဆိုတာပေါ်လာတယ်ဘယ်လိုများပေါ်လာမကင်လှုပ်လှုပ်ဖို့ပဲဆိုတာပေါ်လာတကယ်ကျွေးတိတ်ဖို့တန်ပါတန်ပါတယ်အဲဘုရားခင်ကိုရမကြီးထုတ်ဖို့ပြောပေလို့ ဘုန်းကြီးတို့ဓမ္မတွေမှာအော်ကဲနိုင်တဲ့အကျက်ကဲနိုင်တဲ့လမ်းစဉ်ဒကာဆိုင်ရှိသေးတယ်ဆိုတာတွေ့ရမှန်ပါပါဒကာကျွတ်တယ်ဖုတ္တံပါလားတန်ပါပါဒကာဓမ္မတို့ရှေးကဗုဒ္ဓံထိုင်ပြီးဒီကာလအဲသူကံနဲ့သူကြောင်းမဲ့သူဥရာသူနာရာသူသေးရာကိုလည်းချစ်တို့လည်းထိုင်ဝတရားတိုင်းတော့ပြုလိုက်တာပဲဆိုတော့မတတ်နိုင်တော့လက်လျှော့လိုက်ရတာပဲဆိုပြီးဒါနဲ့သာရှင်းသိမ့်သွားမှန်ပါပါ ဘောကျဒါဖြင့်ရှေ့ဒီလိုဆက်သိမ်းရမှာလားတဲ့ကဲနိုင်နေနေရှိသေးတယ်ဆိုပြီးလမ်းစဉ်လိုက်ရမှာလားလမ်းစဉ်လိုက်ရဂိုင်းဒါဖြင့်အပဒံဖို့တံမယ်ဆိုတာတခါတိုက်တော့ပေါ်လာပေါ်လာဘူးလားအခုတော့ပြန်ဒကာရမတွေနေကြထိုင်ရတာကမကယ်နိုင်ဘူးမယူနိုင်ဘူးအနတ္တတလုံးလက်ကైထားပြီးဒီကလာတခါတည်း ဘ누구ကဘ누구မကင်နိုင်ဘူးဘ누구ကသူ့ခန္ဓာကလည်းအတ္တကိုယ်ခန္ဓာကလည်းအနတ္တဆိုပြီးအနတ္တလေးတစ်လုံးကိုနှုတ်ပြတက်ထက်ပြီးဒီကလာဒကာဓမ္မတွေကကယ်တဲ့ရည်တယ်လားမရှိဘူးလို့ပိတ်ထားတယ်မှန်ပါပါအနတ္တတစ်လုံးကင်ပြီးပိတ်ထားမှန်ပါပါဘယ်လောက်နင့်နာလဲမနင့်နာဘူးလားနင့်နာအဲ့ဒါကြောင့်ယနေ့ခင်ဗျားတို့နားလည်ထားတဲ့အနတ္တဟာဘယ်လိုပဲ အမေကသားမပိုင်သားကအမေမပိုင်အမေကလည်းမေယုံနာမပိုင်သားကလည်းသားယုံနာမပိုင်ဘူးဆိုတာလေအနတ္တသဘောကတော့ဖြင့်တခါကျွဲမှန်ပါရဲ့မမေမညာတော်လဲကဲနိုင်ယူနိုင်တဲ့လမ်းစဉ်နဲ့အကျင့်ရှိသေးတယ်မှန်ပါဗျာပါတယ်တော့ကဲနိုင်ယူနိုင်တဲ့လမ်းလည်းရှိလမ်းစဉ်လည်းရှိအကျင့်လည်းရှိ ဆိုသဖြင့် အင်္ဂုတ္တပါဠိတော်မှာဘုရားသခင်ကိုရမကြီးဟောတော်မူသောကြောင့်ဩတို့ဒီကားလို့ရှင်အနတ္တအနတ္တနဲ့ထိုင်နေလို့မပြီးသေးပါလားဟာမှန်ပါပါပေါ်လာလားပေါ်လာပါအနတ္တအနတ္တနဲ့ထိုင်နေလို့ပြီးကြပါမပြီးပါဘူးအနတ္တအနတ္တနဲ့ထိုင်နေတော့အနတ္တဉာဏ်စစ်မဟုတ်ဖဲနဲ့မျက်ရည်နဲ့ထိုင်နေမှန်ပါပါသောကနဲ့ထိုင်နေတာဘာနဲ့ထိုင်လဲသောကနဲ့ထိုင်ပရိဒေဝဆိုတဲ့မျက်ရည်နဲ့ထိုင် အင်းဒီထိုင်ရအထိုင်မှန်ဟုတ်ပါရဲ့လားဟုတ်ပါပါအဲဒါဖြင့်ဒကာဓမ္မတွေလူသေးတဲ့အချက်ကိုဘုရားသခင်ကိုရမေကြီးကဖြည့်ဆွက်လိုက်ခြင်းကြောင့်ကျွတ်တို့ဖြင့်ယနေ့ကိုးစားရအထရအရှိအမေကသာကယ်နိုင်တယ်သားကအမဲကယ်နိုင်တဲ့လမ်းစဉ်အကျင့်ဒီရှိပါသေးတယ်ဆိုတာဘုရားကထုတ်ဖော်ပြောတဲ့အတွက်အလွန်ဝမ်းမြောက်စရာကောင်းတဲ့နေ့ပဲလို့ဆုံးဖြတ်ချက်ချပါဘုရား မတွေ့ဘူးတဲ့တရားမှန်ပါပါသဘောကျကြဘုရားတို့သားလေးတွေသမီးလေးတွေကြလာပြီဆိုတော့ဖြင့်တခါကျွဲတို့တခါစိုက်တို့ကရွှေပုံမြတယ်ပေါ့ဗျာမှန်ပါပါကဲရင်လိုက်တာလဲတန်းကုန်နေတာပဲသို့တော်လဲအင်းတချို့တငယ်တန်းနဲ့သေးကြကြေးကြတချို့ရွယ်လေးရောက်မှသေကြကြေကြတယ်ကမရှိလားဗျာကျုပ်ဖြင့်နားလိုက်တာဗျာမတတ်တာလို့သာ သင်္မဲနိုင်ငံလိုက်သွားတော့မတတ်နိုင်လို့လျှော့လိုက်ရတယ်အနတ္တမွေကလျှော့လိုက်ရတယ်ဆိုပြီးဒီကရညီတုံးနဲ့ဒေါမနသနဲ့ဒီလိုပဲဒကာရမတွေအချင်းကုန်ပြီးဒီကလာနေခဲ့တာအဲ့ဒီအနတ္တကိုဒကာရမတို့ယနေ့ဒီကားလို့ဆိုလို့ရှိရင်ဖြင့်ဩဒီအနတ္တနယ်ကနေပြီးဒီကလာကျွတ်တို့ဒီကားလို့ဆိုရင်ခွန်းကညီလုံးနဲ့မျက်ရည်နဲ့နေရတဲ့ဖြစ်မှာ ညီလုံးရောမျက်ရည်ရောသိမ့်ပြီးဒီကာလကဲနိုင်ယူနိုင်တဲ့လမ်းစဉ်အကျင့်သေးသေးချာချာရှိတယ်ဆိုတာဆုံးဖြတ်ချက်ချပါရှင်းမလားရှင်းပါပြီကဲဒါကသိရင်နေရာကြဒါဘုန်းကြီးကကြံပန်ဟောတာမဟုတ်ပါဘူးကိုပါဠိတော်မှာတိက္ကဏိဗအင်္ဂုတ္ထုမှာ၃ခုဟောတဲ့အတွက်တဲ့ဒကာရမတွေဒီလမ်းစဉ်ကမှန်တယ်လို့ဆိုကြပါနော် ။ကိုင်းလာတဲ့ဒကာဓမ္မတို့စဉ်းစားကြပါစို့တဲ့ကျွတ်တို့ဖြစ်စဉ်စဉ်းစားလိုက်ရင်ပေါ်လာပါလိမ့်မယ်တဲ့။ဒီဘက်ကနှစ်ခုချလိုက်တယ်ဒကာတိုက်ပါပါလိမ့်။ဆရာမဏ။အဲဒီဘက်ကကျရင်ဆရာမဏကြီးပဲ။မှန်ပါပါ။အင်းမိမိခန္ဓာကလည်းဆရာမဏလမ်းဆုံး။သဘောကျသာသမီခန္ဓာကြည့်လိုက်ဗျာအေးဇေယမရဏလမ်းဆုံးသဘောကျရဲ့ အဲသာသမီခန္ဓာကလည်းဇယမရဏလမ်းဆုံးကိုအမိဘကထိုင်သာကြည့်နေရတယ်မတတ်နိုင်ဘူးမိမိခန္ဓာကလည်းဇယမရဏလမ်းဆုံးဖြစ်နေတဲ့ထိုင်သာကြည့်နေရတယ်သာသမီတွေကအမိဘမကယ်မယူနိုင်ဘူးဆိုပြီးကာလလက်လျှော့မလျှော့လိုက်ပါနဲ့လို့ယနေ့တရားသတိပေးလိုက်ပါတယ်တရားဓမ္မတို့ဘယ်လိုသတိပေးပါလဲမလျှော့ပါနဲ့ဆိုတော့တရားကျော်ကြီးအတက်เสียသိက္ခာ အတ္တဆရာမဏံကောင်းတယ်ဆိုတာဒကာဓမ္မတွေပေါ်လာရကောင်းပြီဒါဖြင့်ဒကာဓမ္မတို့ဒီဘက်ကနေပြည်ကလာတလုံးချပြန်တော့ဩဒါကဇာတိလို့ခေါ်ကြမှာဇာတိဆိုတာပရိသေပေါ့ဗျာအဲပရိသေနေပြီလို့ဩသေဆိုတာကလာရပရိသေနေပြီလို့ဘာပါလဲအဲဒကာဓမ္မတို့သာသမီပရိသေနေပြီလေဩသေလားမလား အဖေပြိဿတွေနေပြီရလားဟုတ်ပြီပါဩဒါဖြင့်သာသမီလည်းပြိဿတွေမနေရအောင်မှန်ပါဟုတ်လားကိုယ်လည်းပြိဿတွေမနေရအောင်လောက်လိုက်လို့ရှင်းဖြင့်ကိုသာသမီလည်းဟိုသိလည်းမတွေ့ရဘူးမိမိမိမိကောဟိုသိရပါဘူးအင်းဒါဖြင့်သူ့လည်းလှုပ်ခိုင်းကိုလည်းလှုပ်ဆိုလို့ရှိရင်ကဲနိုင်တဲ့တရားရှိသူ့လည်းလှုပ်ခိုင်းကိုလည်းလှုပ်ဆိုရင်ဖြင့်ကဲနိုင်တဲ့ ဟာဒကာသေးဒကာကျွဲတို့တော်တော်ဖို့တန်ပါလေတော်တော်ဖို့တန်တဲ့တရားဆိုတာဒကာဓမ္မတွေကောင်းကောင်းကြီးပေါ်လားအဲ့တော့အလကားနေအိမ်ထိုင်ရေးပြီးဒီကလာမနေစမ်းပါနဲ့လို့ဆရာဘုန်းကြီးကသတိပေးလိုက်အိမ်ထိုင်ပြီးဒီကလာနင်းတို့အတွက်ခက်သေးတယ်နင်းတို့ကြီးမှာကိုငါကြောက်နေသေးတယ်မလောက်ပါနဲ့သဘောကျ အဲငါတို့ရမရှိလို့ရှင်နင်တို့အခက်ကြီးကြုံမယ်လို့ရည်လုံးတွေထုံးမနေလိုက်ပါနဲ့ဟုတ်လားရည်လုံးထုတ်တာကမကယ်နိုင်ဘူးသူ့ကိုလည်းတရားဓမ္မတို့ပရိသေတွေမနေအောင် လုပ်ပေးမိမိကရောမိမိလည်းပရိသေတွေမနေအောင်လုပ်ပေါ့ဗျာမိမိလည်းပရိသေတွေမနေအောင်လုပ်သာသမီတွေလည်းဒါဖြင့်သူ့အိုသေးလည်းမရှိကိုယ့်အိုသေးလည်းမရှိတော့ကြောင့် ဩဒီနေ့ဒီကားလို့ရှင်အမေကသာသမီကဲနိုင်တဲ့တရားပါလားသာသမီကမေဖေကိုကဲနိုင်တဲ့တရားပါဩဒါမသိသေးတာနဲ့ဒကာတိုက်တို့ဒကာကျွယ်တို့ကအင်းအနတ္တတလုံးနဲ့ခြုံပဲချနေကြမှန်ပါပါသဘောပါပါပါဘာတလုံးနဲ့ခြုံပဲချအနတ္တတလုံးနဲ့ကဲဒီဘက်ကဓမ္မတွေရောပေါ်ကြနောက်အနတ္တသလုံးနဲ့ခြုံမဲ့ချမနေပါနဲ့ မေကသစ္စာကို လက်ကင်ထားလိုက်စမ်းပါဘာလက်ကင်ထားမေကသစ္စာလက်ကင်ထားလိုက်ပြီဆိုမှဖြင့်ဇာတိဆိုတဲ့ပြိတ္တိနေမှုရှိသေးမရှိပါဘူးအဲသူမကြီးတို့ရင်အိုနာသေးရောဒါဖြင့်သာသမီများလည်းဒီလောက်တိုက်တွန်းမင်းမိဘကလည်းဒီလောက်ကိုယ်ပိုင်လောက်อ่ะသာသမီများကိုလည်းတိုက်တွန်း အလကားနေရင်ခင်ဗျားတို့ကစိတ္တခင်နာနဲ့ပဲနင်တို့ငယ်ပါသေးတယ်နေသေးတာပေါ့အမေဖေတို့သာကြီးလို့တန်တရာရေးရေးကြီးတို့သွားနာမယ်လို့ဒီလိုမလုပ်ပါနဲ့မရှိရရောက်မင်းအမေအိုမင်းအမေသေရကွာဒါမေဖေကချေးရမယ်ရောက်သေးရလားမရောက်ပါဘူးစဉ်းစားမိရလားခင်ဗျားတို့ပြောတွေကအာရည်လွယ်နေတယ်လို့တက္ကသိုလ်တက္ကကျွယ်တို့ခွန်ကြီးတို့ကအပြစ်တင်လိုက် မတင်တိုက်ဘူးလားအဲသူ့ကိုသေခေါ်တော့ဖြင့်ဒီတို့ကဥမာသေမာတွေတို့လည်းရှိပြီးဒီကလာနေ냐ဆိုတော့တို့ကဥမာသေမာသာပြီးဒီကလာနေတယ်ဟာဆိုပြီးဒီကလာနေတို့တော့ကမ္မတကပဲဆိုပြီးမက်ကင်လို့နှောင်းနှောင်းသေးနေအလုတ်ခိုင်းလို့ရှိရင်ဖြင့်အဲမကယ်ခြင်းနဲ့အမိန်ပြီးပါပဲဆိုရိုက်ပါလားဘယ်လိုဆိုကြမလဲပြီးတော့ပါဇက်ချစ်ပေါ့လေ ဗဇက်ကလည်းချက်လိုက်တယ်ကျင်လာလိုက်တယ်လည်းငုံတောင်ထားကျင်သေးတယ်အစရှိသေးတယ်ဒကာသိုက်တို့လောကုတ်တွေကတော့ပေါ်ပေါ်ဗျာပေါ်တာပေါ်တယ်ဒီဥစ္စာဝန်တဲ့ကစစ်စစ်ပါပါရဲ့လားလို့မေးရင်ရှင်းမလားဒါတော်ကြီးများရှင်းပါတယ်ခင်ပါတယ်ကျင်နာပါတယ်ဆိုတဲ့စကားကဖြစ်ခင်ဗျားတို့ရှင်းနေတဲ့လောက်ဟာလောကုတ်ပါပဲတကယ်တမ်းအိုတဲ့နာတဲ့လမ်းကို ပိတ်ပင်ပေးတာမှမဟုတ်ဖဲ တခါကျရင်လောကုတ္တေပေါ်လားပေါ်ပါဗျာဒါပြန်တော့ဒီလောကုတ္တေသုံးလို့တော်ပါမလားတော်ပါဗျာတခါတည်းကသုံးမြင်သေးလားမသုံးပါဘူးဟုတ်ကောမသုံးတော့ဘူးလားအဲမသုံးပါလေဓမ္မတို့သုံးလိုက်လို့ရှိရင်ငါးပါးမဟုတ်ပဲအမေမိဘကတာသမီးများကိုအဲနဲ့လို့လားဘွားနှလုံးပခုံးလက်တဲ့ကစပြီးကျွေးရမွေးရခဲ့ရတာ ငယ်လေးပဲထင်နေတယ်ငယ်လို့ကြီးပင်ကြီးရတော့လဲဆိုပြီးချစ်ချောင်းခင်ချောင်းကိုတခါတည်းငယ်ကျိုးငယ်နာလှန်ပြီးတကလားကရုဏာတွေမေတ္တာတွေများပြောမြနေလိုက်တာမဆုံးဘူးမှန်ပါပါသဘောကျအဲ့ဒီမဆုံးပေမဲ့လည်းခေါင်းကမက်ကင်လန်းကိုသင်မပေးလို့ရှိရင်သူအိုရနာရာမေမိဘကချီးရှင်လို့ဟုတ်လားမေမိဘ မကင်လန်းကိုသာသမီတွေကမတိုက်တွန်းပြန်လို့ရှိရင်လည်းမေရေဖေရေအိုးကုံတို့တို့ကဖြင့်အဲရှင်မင်းမင်းလောင်လက်မင်းမင်းမလောင်နဲ့ပဲကျွေးပါတော့မယ်မွေးပါတော့မယ်ဆိုညာဆိုလဲအိုမှုနာမှုတေမှုကယ်နိုင်ရမကယ်နိုင်တော့သူတို့ပြောတာလဲလောကုတ်ပဲဒါဖြင့်သာသမီများကလည်းမိမိဘကိုမကင်လို့လှုပ်ဆမ်းပါဒါမှအဖေမေတို့အိုမှုတေမှုလွတ်နိုင်တယ်ဆိုပြီးကြလား လူငယ်များကလည်းမခင်လောက်ပဲမိန်းပါများတိုက်တွန်းရအမေမိပါများကလည်းလူငယ်တယ်လို့နေလို့ကနေလို့သေခြင်းသေချေခြင်းချေလို့ဥပ္ပခါသဘောနဲ့မထားလိုက်ပါနဲ့လို့ဒီသုံးမှာသေချာဟောသဘောပါလားဒါပြန်လေကရှိဒီကကျေတို့ဥလာဘူးတို့ပြင်ချိန်ရောက်ပြီပြင်ပါဗျာဒါကတည်းကဘယ်နှလုံးလဲပြင်ချိန်ရောက်ပါဗျာပြင်ရမှာပဲ အမေကသာသမီဖြစ်လို့ရှိရင်လဲမဲခင်လောက်လောက်ပါဟေဓမ္မကြီးတို့အိုရန်ကြီးတို့နာရန်ကြီးတို့သေးတာမမြင်ရင်ဘူးဒါကြောင့်မဲခင်လောက်လောက်ပါဟုတ်လားသာသမီမြတ်ကအမေဖေကျင်နာပါတယ်ယူရပါတယ်ဆိုလို့ရှိရင်အမေတို့ဖေတို့မဲခင်လောက်လောက်ပါအိုနာသေးမရှိဘူးအဲ့ဒီလိုဆိုရင်ကျမတို့ကျွန်တော်တို့ပါဥစရာပင်စရာမရှိဘူးအဲ့ဒီလိုတယောက်တယောက်ကဲနိုင်တဲ့အလုပ်ဟာရှိသေးတယ်ဆိုတာယနေ့သိရတဲ့တွေ့ တရားဓမ္မတို့ဩဒီတရားတွေကားလို့ဆိုလို့ရှိရင်ဖြင့်ခါတိုင်းတော့အနတ္တနဲ့ဗုဒ္ဓံထိုင်နေလိုက်တာမက်ကမသိလို့ထိုင်တာကိုရှင်းမလားရှင်းပါအနတ္တညာနဲ့ဗုဒ္ဓံထိုင်ပြီးဒီကလာမတတ်နိုင်ဘူးလက်လျှော့လိုက်ရတာပဲမတတ်နိုင်ဘူးလက်လျှော့လိုက်ရတာပဲလို့ဆိုတဲ့ရည်လုံးတွေကိုတရားဆိုင်တဲ့တရားကျွယ်တော့အကုန်သိမ့်ပေါ်ရမသိရပါဘူးသိရပါဘူးသိပြီးဒီကလာသိမ့်ဆိုတာလည်း ကိုယ်ကစားသေးတယ်မသိလိုက်ပါနဲ့ကိုယ်အတွက်လည်းအိုသေးလွတ်တာလုပ်လိုက်ပါပါဠိများအတွက်လည်းအိုသေးလွတ်ရာတိုက်တွန်းပါကိုယ်အတွက်လည်းအိုသေးလွတ်ရာလုပ်လိုက်ပါသာသမီများအတွက်လည်းဒီလိုဆိုတော့ဘယ်နဲ့ဖြစ်သွားသာသမီကလည်းမင်းကကဲနိုင်တယ်အမေမိဘကလည်း အခုတော့ခင်ဗျားတို့ချစ်တယ်ခင်တယ်ကျင်တယ်ရည်ရတယ်ဆိုတဲ့အလုံးတွေဟာဖြင့်အဲလောကီနဲ့ပဲချိန်ကုန်နေတာစိန်ဝဲဆင်းလိုက်ကဝဲပေးလိုက် အမျိုးမျိုးပေါ့ကိုတန်းတဲ့ကိုပေါ့ဗျာဒီလိုသာလဲလောဘောရပြီးဒီကလာနေတော့ဥရသေးတာကိုထိုင်ကြည့်နေတာနဲ့တူမတူဘူးလားဥရသေးတာဘယ်လိုကြည့်နေလဲအဲ့တော့ရှစ်တယ်လဲဆိုရင်ကမ္မတကာကလည်းပါရဲ့ပါပါဘယ်နဲ့ဆိုကြလဲ ဖြစ်တယ်လဲဆိုရင်ကမ္မတကာလည်းပါရဲ့ဆိုတော့အေးတကာသက်ရည်ဒီဥစ္စာအတော်ရုပ်ဆိုးမဆိုးဘူးလားအေးဒါကြောင့်ဒကာရမတွေဒီကားလို့ဆိုလို့ရှိရင်ဖြင့်အနတ္တနဲ့ထိုင်ပြီးဒီကလာယနေ့မနေပဲနဲ့မက်ကနဲ့ထိုင်လိုက်စမ်းပါဆိုတာကိုသတိပေးရဘယ်လိုသတိပေးပါလဲမက်ကနဲ့ထိုင်လိုက်စမ်းပါလို့သတိပေးလိုက်ပါလေ ဒါတံဝေကလည်းပါရော့အလုံးစင်လည်းပါရော့လမ်းစင်လည်းရှိသေးတယ်ကာကွယ်နိုင်နေသည်ရှိသေးတယ်ဆိုတာလည်းပေါ်သွားရှင်းရဒါဖြင့်တကယ်တည်းဒီကရှိချွင်းချက်မရှိစီနဲ့ပေါ့ဗျာမှန်ပါဘူးဒါပြဆွေမျိုးညာတကားတွေချက်လို့ရှိရင်လေဘာလုပ်ပေးရအောင်လက်ကလေးလောက်တိုက်တော့ကိုကိုကိုမသေးခြင်းမဟုတ်ခြင်းရောဒါပဲအာကိုရရှိမှန်ပါဘူး မင်းအနတ္တနဲ့မင်းကာမတကာပဲလို့မလုပ်လိုက်ပါနဲ့သဘောပါလားအခုတော့ဒကာဓမ္မတွေရှင်းထုံးကဘယ်နဲ့ဖြစ်နေတော့ဆိုတော့အနတ္တကမပိုင်ဘူးမပိုင်ဘူးမပိုင်လို့ရည်စမ်းပါလားကသားငယ်လေငငယ်ရပြည့်စည်သွားတသားကြီးလည်းအရရောက်မှပြည့်စည်သွားတယ်မပိုင်တော့ဒီလိုဆုံးလိုက်ရတာပဲမတတ်နိုင်ဘူးကွစိတ်တော့ဘယ်ကောင်းတယ်ဟုတ်မလဲအမလေးရှည်ကြီးပါလားခင်ဗျလေးသာရှည်တယ် မတတ်နိုင်တဲ့ဘက်ကရှည်နေရှင်းပါဘူးသဘောကျအခုတော့ဘယ်ကရှည်ရတတ်နိုင်တဲ့ဘက်ကရှည်ပေးသမ်းပါတကယ်သိမတတ်နိုင်တဲ့ဘက်ကလေရှည်ကြီးနဲ့မျက်ရည်တုံနေလို့တော့မဖြစ်ဘူးဆိုတာပေါ်ပါလားတတ်နိုင်တဲ့ဘက်ကနေပြီးကြိုးစားလိုက်မယ်ဆိုတော့မသိခင်လောကတကကျွယ်တော့မကြိုးစားတကသိုက်တော့မကြိုးစားတာအရင်မကြည့်ဘူးပေါ့ဗျာအနတ္တလောက်ကိုယ်ကပိုင်တာဟုတ် အင်းဒါလည်းနတ္တအဖေလည်းနတ္တဒါကြောင့်ပဲအနတ္တနယ်ထဲမှာဖြင့်ဘဒုဘဒုမတတ်နိုင်ဘူးဒီလိုပဲနေကြထိုင်ကြတော့မှာပဲဆိုပြီးဒီကလာခင်ဗျားတို့ကျွတ်တို့ဒီခင်းမင်းနဲ့ပဲမျက်ရည်ဆက်လည်းနဲ့ခွဲကြရဒီလိုမနေဘူးလားအဲဒီကရှိကြတော့မျက်ရည်ဆက်လက်စနဲ့သိမ့်ရစီဗျာသိမ့်နိုင်ရပါလားဒါဖြင့်သားကအမဲခင်းလို့ရှိရင်လည်းဘာလို့ခိုင်းရမလဲ ရှင်းမလားရှင်းပါဘူးအမေကသာသမီတွေအဖေကသာသမီတွေကျင်နာပါတယ်ယူရပါတယ်ဆိုရင်အဲဒါဖြင့်သူတို့အိုနဲ့သူတို့သေးတာပြီရှင်းရခင်ရရောအစ်စ်မရောက်ဘူးလားလမ်းကောင်းညင်ရရောရောက်ပါဘူးအဲဒါကြောင့်ဒီနေ့ဟောတဲ့တရားမှာဖြင့်တရားဓမ္မတို့ရှင်းရရအကုန်ဖြစ်တယ်လို့လဲ တကယ်ကျွဲကမဆိုလိုက်နဲ့တတ်နိုင်တဲ့နည်းရှိလို့ဟောတယ်ဖယားဖယားဘုန်းကြီးကဟောတာမဟုတ်ပါဘူးတိက္ကဏိဗာယငုတ်ထုံမှာမဲခင်လန်းရှိသေးတာမသိလို့ညင်းနေတာဟိအမေကသားမကယ်နိုင်သားကအမေမကယ်နိုင်ဆိုတာမဲခင်လန်းရှိမှမသိတဲ့ပုဂ္ဂိုလ်ကြီးအကြမ်းမြင်မရှိသောပုဂ္ဂိုလ်တွေညီလုံမြေကြလုံးဆိုပါလားမှန်ပါဗျာကဲဒီကရှိဩဒါဖြင့်မြေဇက်လည်းသိမ့်နေတဲ့ဤရှိသားပဲ ဟုတ်လားအင်းသုံးနှစ်သုံးသီးလွန်းဆွနေရတဲ့သောကလုံးတွေကိုလည်းဖြေပြောင်းနိုင်တဲ့နည်းရအောင်ရှိပါဘူးဘာလောက်ကြရှင်းမလားအဲဒါကြောင့်အခုတရားဓမ္မတွေကဖြစ်နေတဲ့ကအဲသာသမီလေးတွေပျက်စီးကြမေဟိုဖေဟိုတွေပျက်စီးကြပြီဆိုမှစိတ်ပြက်ပြီးဒီကလာတောင်ရိုးထွက်လို့ထွက်ပေါ့ဗျာအမျိုးမျိုးဘုံစိတ်ပြက်ထွက်တာတို့ အဲကြယူနိုင်နေလေးကဲနိုင်နေလေးရှာပါတော့မယ်လို့ထွက်တာဟုတ်ကဲ့လားမဟုတ်ပါဘူးစိတ်ပြက်ထွက်တာမှန်ပါပါတကယ်ဆိုဒီနည်းကိုကောင်းရလားမကောင်းပါဘူးနီးမသိပဲကိုဗျနီးမသိတဲ့အခါကျသူလုံးတွေဟာအများအမြတ်သေးတဲ့လူပဲအဲဆုံးလေးကြပြန်တဲ့သူ့အတွက်အမြတ်အဲသီလာလေးဆောက်တည်ပြန်လဲသူ့အတွက်အမြတ်ပဲဆိုပြီးကအမြတ်ပင်လည်းနေကကလေးကလေးလာသည်မတတ်နိုင်လို့လျှော့လိုက်ရတယ်ကိုဗျ အဲ့ဒါတွေဒီဒကာဓမ္မတို့ရှေးကထုံးစံလို့မှတ်လိုက်စမ်းအခုတော့ဖြင့်ဒကာကျော်တဲ့လက်ထမှာဆရာကောင်းသမားကောင်းတွေကျုံဒကာသက်ရေအော်အမေကသားကယ်နေတဲ့တရားသူရှိသေးသားသမီးကမေဖယ်ကယ်နေတဲ့တရားသူမရှိဘူးလားရှိပါရဲ့အဲရှိတာတွေမသိသေးခင်ကအော်မြေဆက်လက်နဲ့ဝင်းနေပြီကလားအမျှသာဝင်းနေရတော့တာပဲအဲ့ဒါတွေအကုန်စသိမ့်ပါ ဒီတခါတော့ဖြင့်ရှိတဲ့သားသမီးကိုလည်းအသေးလို့အိုလို့အနာလို့လမ်းပြမဟာကိုကိုယ်တိုင်လည်းအိုလို့အနာလို့အသေးလို့လှုပ်တော့မဟာဒီလိုဆိုတော့သားကမေ့အတွက်ပူဇော်လိုသေးအမေမှလည်းအိုနာသေးကမရှိသားမှလည်းအဲမရှိတဲ့အခါကျတော့ဖြင့်ကဲနိုင်ယူနိုင်တဲ့တရားရှိသေးတာပဲဆိုတာဖြင့်ယနေ့ထူးထူးခြားခြားပေါ်လာတာပဲပေါ်လာဘူးလား အဲ့ဒါကြောင့်အမတန်ဘုဒ္ဓံတော့တယ်ဆိုတာဖြင့်ဒီကကြီးနေရုနေမြတ်ဖဲဗျမှန်ပါဗျာဒကာဓမ္မတွေရှင်းတော့ဗလားရှင်းပါပါကောင်းပြီဒါဖြင့်ပြိဿသမုပ္ပါစပါအောင်နဲ့ကဲနိုင်ကုန်လက်တွေ့ပြကြပါအောင်ဆိုကဲနိုင်ကုန်လက်တွေ့ပြကြပါအောင်ဆိုဆိုတော့ဒီဘက်ကဇာတိဗျာဇာတိတွေရှိနေတော့ဒီဇာတိဘယ်ကလာပါလိမ့်မလို့လို့ဒကာဓမ္မတွေကတွေးတာပေါ့ဗျာကာမပါ အေးကာယကံဝစီကံမနောကံတွေမသိခင်လုပ်တဲ့ကာယကံဝစီကံမနောကံတွေဒီဇာတိရဖို့လုပ်တဲ့ကာယကံဝစီကံမနောကံတွေကြောင့်ဘာဖြစ်ရအဲခင်ဗျားတို့ကလည်းနောက်ဘဝလူကောင်းတာကောင်းဖြစ်ခြင်းပြီးဆိုမှဖြင့်ကာယကံကောင်းဝစီကံကောင်းမနောကံကောင်းတွေကိုအတော်ကြိုးစားအတော်ကြိုးစားလိုက်တဲ့အခါဇာတိရတော့ဇေယမရဏတွေကမနေတော့ဘူး နေသေးရဲ့အဲဒါဖြင့်ဒကာရမတို့သာသမီများကိုဟဲ့ကာယကံဝစီကံကောင်းကောင်းထားတော့ဓမ္မနဲ့နောက်ဘဝနေရကြမှာဘယ်နေရကြမလို့သုံးခုစလုံးနေရမကြဘူးကြာသေးရဲ့ဇာတိကလည်းဒုက္ခသစ္စာဇာမရဏကလည်းတို့ခင်ဗျားတို့ကနေရကြမယ်လို့ပြောနေတယ်နေရကြတဲ့အကွက်ကိုပဲထောက်เสียပါရလားညံရောက်ပါညံရောက်ပြီဒကာရမတို့ ရှင်းပြီနော်အင်းလက်တယ်ရှာတော့မှမိတာဒီကာယကံဝစီကံမနောကံနဲ့နင်တို့စင်ကြယ်စေဟုတ်လားဆုံးချက်ပြန်လို့ရှိရင်စပလုံးမပါစီနဲ့ဖွဲမပါစီနဲ့တန်တန်ရှင်းရှင်းလောက်ရတယ်ဟာနောက်ဘဝကြတော့နင်တန်တန်ရှင်းရှင်းတန်ရှင်းတာတန်ရှင်းတယ်အုံနေသေးပါနေတယ်ဘယ်တန်ရှင်းရဟုတ်ဘူးလားရုပ်ရည်ကံရတဲ့ချောပါရဲ့လှပါရဲ့ဥနာသေးကပါနေတော့ဒီချောတွေကဥနာသေးရဲ့ရောဆင်းသွား ဒီလရေယဥနာသေးလေးရောဆင်းသွားတယ်ဆိုတာပေါ်ဗလားဒါပြန်အမနာယုံဆိုးဘူးလားဒီကံပဲကလာပါလိမ့်ဒီကလာတဲ့ကတကကြွယ်ကစဉ်းစားဥပါဒံဆိုတာအကုသို့အကုသို့ကလာတဲ့ကံဆိုတဲ့ကောင်းတယ်လားဥပါဒံကပြည့်စရာကမ္မဘောကမ္မဘောပြည့်စရာဇာတိပြည့်စရာဘယ်ကဲနိုင်တာပါသေးပါသေးလား အလုံးတရားဓမ္မတွေကဲနိုင်တဲ့တရားပြတော့မယ်ဆိုတော့အတော်လေးကိုတရားဓမ္မတွေနောက်ဆုံးနားလည်မှဖြစ်တော့ဒီဥပါဒံဘယ်ကလာပါလိမ့်တဏှာကလာတဏှာပြည့်စရာဥပါဒံကိုဗျလက်တယ်တွေကိုကတရားတိုက်တူကစဉ်းစား1ရော2ရော3ရောကောင်းရလားဒါကြောင့်ဟိုသာသမီတွေဖြစ်စေမိမိဖြစ်စေဥနာသင်နဲ့မိတ်ဆွေဖြစ်နေမဖြစ်ဘူးလားတဲကြောက်เสียကောင်းပါလား ဘောပါဗလားဒီတဏှာဘယ်ကလာပါလိမ့်မလို့အဲဒီဝေဒနာဘယ်ကလာပါလိမ့်ဖတ်တာကလာတယ်ဆိုတော့ပေါ်နေပြီဖတ်တာဘယ်ကလာတော့အေးသလယနာကလာတယ်ဆိုတော့ဒကာဓမ္မတွေကတီးပြီးသားမို့ရှင်းနေရသလယနာဘယ်ကလာတော့အေးနာယုတ်ကလာတယ်ဆိုတာသိနာယုတ်ဘယ်ကလာပါလိမ့်ဝိညာဉ်ကလာဝိညာဉ်ဆိုတာစိတ်ပဲသဘောကျ အဲဒါဖြင့်ဒကာရမတို့မိမိခန္ဓာဟာ1 2 3 4 5 6 9 10မိမိခန္ဓာဘယ်နှခုပါလဲယခုဘဝခန္ဓာလေဗျာယခုဘဝခန္ဓာဘယ်နှခုပါလဲအနာဂတ်ခန္ဓာက3သဘောကျယခုဘဝခန္ဓာနေတိုင်းဖြစ်နေတာကတရားမလာတဲ့အချိန်မှာ၈ခုတရားမထုတ်တဲ့အချိန်မှာ တရားအမထုတ်တဲ့အချိန်မှာရှိပါဗျာတရားအထုတ်တဲ့အချိန်မှန်ပါဗျာဒါဖြင့်တရားအထုတ်တယ်ဆိုရင်ပဲဒကာဓမ္မတို့1ကဲ2ကဲ3ရက်4ရက်5ရက်ဟုတ်လားအဲ့တော့ဒကာဓမ္မတို့ဒီကြားထဲမှာမဂ္ဂင်5ပါးနဲ့အထုတ်အထုတ်မဂ္ဂင်10ပါးနဲ့ပဲအထုတ်အထုတ်တရားနာတဲ့အချိန်မှာပဲဒီဘက်ကအိုနာသေးလုံးမဲ့တရားသုံးခုပြတ်ထွက်သွားဘယ်လိုပြတ်သွားအိုနာသေးလုံးမဲ့ ဒါတရားနာလိုက်တာနဲ့တရားထုတ်လိုက်တာနဲ့ဘာပြတ်သွားလဲအင်းဒီဘက်ကတရားတွေကအဲအိဋ္ဌတရားတွေပါလားလို့ဒီကနေညာနဲ့သွင်းလိုက်ဒီကနေညာနဲ့သွင်းလိုက်တော့ဒီမဲ့ခင်ပထမရှိစွာ၅ပါးဖြစ်မှာပေါ့မဖြစ်ပဲဘူးလား၅ပါးဖြစ်တုန်းကတည်းကကိုကသူတို့လာသေးရဲ့လားမလာတာမလာတာဒကာဓမ္မတို့၅ပါးဖြစ်တုန်းကတော့ तू အမြင့်ပြအောင် တတ်နိုင်တဲ့၅ပါးမဟုတ်ဘူးတတ်နိုင်ပါမလားမတတ်နိုင်သေးတော့ဒကာဓမ္မတွေကထပ်ပြန်တလဲလဲကြိုးစားလိုက်တာပေါ့သဘောကျထပ်ပြန်တလဲလဲကြိုးစားလိုက်တော့ဒကာကျွယ်တို့ဥလာဘူးတို့၈ပန်းဖြစ်ပြီ၈ပါးဖြစ်နေတဲ့တပင်တွေတဏှာဥပါဒံကံတွေအပယ်သွားစေတဲ့ကံတွေကုန်ချုပ်အပေခန္ဓာဖြစ်သေးရဲ့လားဖြစ်ပါဘူး။ဥနာသေးကောဖြစ်ပါဘူး။အဲကိုကိုယ်တိုင်အားထုတ်လဲဥနာသေးလွတ်ပါလား။ သာသမီတွေတိုက်တွန်းနှိုးဆော်လိုက်ပြန်တော့ရောဥနာတယ်မလို့ဘူးလားဒါဖြင့်ခမည်းတော်စိတ်တာခင်တာကျင်နာတာဒီဘယ်နေရာမှာအသုံးချမှာပါလိမ့်မလဲဆိုတာယနေ့ပေါ်လာဘယ်လိုများပေါ်လာမဲခင်ရှိပါတိုက်တွန်းမဲခင်လို့လှုပ်စေဒါသာလည်းခမည်းတော်ဟောနေလို့ဥရာနေလို့နာတာနေလို့သေးတာလည်းငါမရှိခြင်းဘူး ငါအိုရံကနာတာငါသေးတာလည်းနင်တို့သားသမီးတွေကရှိနိုင်လားမဟုတ်ဘူးအဲ့တော့ကိုနင့်ကိုလည်းငါကယ်နိုင်တယ်တရားရှိတယ်ငါကိုလည်းနင်ကယ်နိုင်တယ်တရားရှိတယ်ဆိုပြီးကြလားနင်လည်းမဲ့ခင်လို့လုံးငါလည်းမဲ့ခင်လို့လုံးမယ်ဆိုလို့ရှိရင်ဖြင့်တယောက်တယောက်လွန်းเสียရှိသေးတယ်ဆွေးเสียရောမျက်ရည်ကျเสียရောမရှိတော့ဘူးဆိုတာပေါ်လာလားအင်းဒါဖြင့်ဒကာဓမ္မတို့အလကားတော့ခမည်းတော်က ရှင်းမောက်ကပျောက်သွားမှစိုးရိမ်လေမှန်ပါဘူးသဘောကျရှင်းမောက်ကတန်းနဲ့ခွဲရမယ်သမီးနဲ့ခွဲရမယ်ဆိုဘယ်လိုမြန်နေကြအဲအင်းရဲ့သားကြလို့အိမ်ပြောင်းမှတောင်ကျင်တတ်ကြလားမကျင်ပါဘူးမကျင်တတ်ဘူးတကယ်လို့ယောဂဝေဒနာရလို့သိကြမယ်နားကြမယ်ဆိုရင်ကိုသာပြီးမကျင်တတ်အဲ့ဒီမကျင်တဲ့ဇတ်တွေကိုတခါသေးသိနိုင်တယ်လေယနေ့တွေ့ပလားဘာလို့อ่ะ မဂ္ဂင်လုံးလုံးလိုက်တော့ဘုန်းကြီးတို့ဓမ္မတွေဩမကျေနပ်တဲ့ဇတ်တွေကိုသာသမီကမကျေနပ်တဲ့ဇတ်သာသမီကအမေဖေကမကျေနပ်တဲ့ဇတ်တွေအမျိုးမျိုးရှိတာကိုသိနေတဲ့နီလန်းဟာဆရာဘုန်းကြီးနဲ့ဘုရားသာသနာကြုံလို့ယခုခါမှာတွေ့ကြုံနေရသောကြောင့်ဩဒီဇတ်ဟာဘယ်ခါကာလမှာနောက်လည်းတွေ့မှာမဟုတ်ဘူးဟုတ်လားအခုတွေ့တော့ကိုဇတ်သိမ့်လိုက်မှာပဲဆိုတဲ့စိတ်မွေးပြောင်မွေးပါ သဘောကျလားဒါတွေသမီးတွေခင်ဗျားတို့ကငါသေးလို့ရှိရင်မွေတွေထားနေခဲ့တယ်အဲနင်တို့ကမသုံးနဲ့ဖြုံးနဲ့နဲ့နင်တို့အတွက်တော့ငါစိတ်မချဘူးဆိုစိတ်မချပဲနဲ့သေရသဘောကျစိတ်မချပဲနဲ့သေရတော့အမေဖေမှာပစ္စည်းလက်ထားခဲ့ရသေးတယ်သုတင်လေသေလုံးလေးချမ်းမဲ့လိုက်တောရိယတို့မှာဖွေးလည်းဖြစ်ရရှာမဖြစ်ဘူးလားတောရိယဘုံသားကြီးကခွေးဖြစ်ရှာတယ်အိန္ဒိယထဲမှာသဘောကျ အဲ့ဒီတော့အဲ့ဒီစိတ်မချလုံးတွေကိုခမည်းတော်စိတ်မချရင်းရောက်လဲတခါကျေခွေးဖြစ်ရတဲ့ဝတ္ထုကောင်းသေးရဲ့မကောင်းပါဘူးရှင်းမလားရှင်းပါဘူးအဲ့တော့အဲ့ဒီစိတ်ချရတဲ့လို့တွေ့ပလားလို့ယနေ့မေးလိုက်ဘယ်လိုများတွေ့ပါလဲဒကာဓမ္မတို့ဘာလို့ကြိုးစားမှာဒီဟာလဲသာသမိခန္ဓာပဲဗျအမေမိဘခန္ဓာကမဟုတ်ဘူးလား ဒါပဲအဲ့တော့မင်းကလည်းဒီကနေဖြတ်လို့ရှိရင်ဖြင့်ဒီဘက်အိုသေးတယ်လာသေးရဲ့သာသမီကလည်းဒီကနေဖြတ်လိုက်လို့ရှိရင်ပြိတိနေမှုအုံမှုသိမှုရှိသေးရဲ့အဲဒါဖြင့်အမေကဖေကိုကျင်နာပါတယ်ယူရပါတယ်အကြောင်းတိုက်ဆိုင်လို့တွေ့ရညာတော့လေငါတို့ဖြင့်မင်းတို့အပေါ်မှာဘယ်နည်းနဲ့မှ မခွဲကျင်ဘူးဆိုလို့ရှိရင်တယောက်စလုံးနိဗ္ဗာန်မှာသွားနေမခွဲရဘူး ခွဲရသေးရလားအဲ့ဒါခင်ဗျားတို့ကဒီလောက်တော့မဟုတ်ဘူးခွဲရပြီဆိုရင်ထုတော့ကောင်းသေးရလားကောင်းပါဘူးဩလမ်းကသိလွဲနေတာကိုမဆိုးလိုက်ဘူးလားအေးဒါကြောင့်တယောက်တယောက်ခင်ဗျားတို့ကမဲတဲ့အခါကြလို့ရှင်မနဲ့တိုင်ကြလို့ရှင်ဖြင့်ဘ누구ဘာဖြစ်တဲ့ဆိုတာမျိုးကြီးတွေကြတာကြားကြမကြဘူးလားအော်ဖြစ်မှဖြစ်ရလေကျုပ်ဖြင့်စိတ်မကောင်းဘူးဒါပဲခင်ဗျားတို့က စိတ်မကောင်းမှုလည်းပဲနေတိုင်းဇက်သိမ့်နေတာပဲစိတ်ကောင်းမှုလာရလားဖြစ်မှဖြစ်ရလေဗျာကျုပ်အမှန်တန်ရင်းနှီးတဲ့မိတ်ဆွေထိုက်တန်တော့လဲအာကိုရတဲ့မိတ်ဆွေပဲသေသွားရှာတဲ့ဆိုပြီးဒီကလာခင်ဗျားတို့တကူသက်ရှင်တော့ဒီဥစ္စာဟာဒုက္ခဒေါမနသာလာနေမှာဖို့အတွက်ကောဟင်သာသမီအတွက်ကောမိတ်ဆွေတင်ကားတွေအဲအဲ့ဒီကိုယ်အတွက်ရောသာသမီအတွက်ရော မိတ်ဆွေသင်္ကအတွက်တရောဇတ်သိရအောင်ဒကာရမတို့မဲ့ခင်လုံးနဲ့ညံနဲ့ဒီဘက်ကရှင်း၅ခုကိုဖြစ်ဖြစ်ရှုပါဘယ်နဲ့လဲရှင်း၅ခုဖြစ်ဖြစ်ရှုရရှင်၅ခုကိုလည်း၅ခုလို့ပြော냐တော့လဲတစ်ခုတည်းရှုတဘောကြပါတဲ့ရှင်၅ခုကို၅ခုလို့ပြော냐တစ်ခုတည်းရှုပုံပါတယ်ဆိုတာတကယ်ကျွေးရှင်းနေဘူးလား ရုပ်ရှုနံပါမဟုတ်လားနံရှုအဲဒါဖြင့်တခုခုရှုလိုက်ရင်တခါသိရင်ပြီးလားပြီးပါဘူးဒါဖြင့်ဤကလည်းတူတူအမြတ်ကလည်းကြီးကြီးတရားဓမ္မတွေပြတဲ့နေ့ကလည်းအမှန်တန်တူပါတယ်အမြတ်ကလည်းကြီးလိုက်တဲ့ဖြစ်ချင်းသာသမီလည်းဥနာသေးလို့ဆွေမျိုးညာတကာတွေရောမိမိကောဒါပြန်မြတ်ကလည်းဒီတဲ့ကြီးရှိသေးရဲ့အခုတော့ဖြင့် တရားဓမ္မတွေဒီလန်းဒီစခန်းကိုဒီကျင်လန်းကို မသိတဲ့အတွက်ကိစ္စရှင်ကျုပ်ကိုယုံနေတာပဲသူစဉ်ကျွေးဘလောက်ရှိတယ်ဟုတ်လားအင်းဒါတွေလက်မှတ်ကလည်းမထိုးရဘူးအစရှိနေထိုးထားတဲ့တိုင်အောင်တို့သူတို့ကဒါတွေသမီးတွေကမဆက်ဘူးစဉ်ဘယ်နဲ့မှမတတ်နိုင်ဘူးကိုရိုးစီနေနေမှာပဲမနေပဲဘူးလားဂိုင်ဒါနဲ့သာချိန်ကုန်နေကြမှာဖြစ်တော့ဂိုင်ကိုရိုးနဲ့ဇက်ကိုလည်းတကယ်ကျွဲသိမ့်လိုက်ပါတော့ ဘယ်လိုသိရဘာနဲ့သိရမဲ့ခင်အလုံးလုံးသိလိုက်လို့ရှင်းဖြင့်ကိုကျိုးနဲ့ဇက်ရောဟုတ်လားသူကျိုးနဲ့ဇက်ရောအကုန်သိမ့်ပေါ့ဗျာသူကျိုးနေတာပဲကိုကျိုးနေတာပဲဆိုတဲ့ဥစ္စာတွေအကုန်ဇက်သိမ့်ပြီးဒီကလာမောက္ခဆိုတဲ့လွတ်မြောက်ရာဖြစ်တဲ့နိဗ္ဗာန်ကိုသိသေးချာချာရောက်ပါတယ်မရောက်ပဲဘူးလားဒါဖြင့်ဓမ္မတို့ရှေ့ပိုင်းမှာဘယ်နှခုရှိပါလိမ့် ငါးခုရှိတဲ့အခါကျတော့အင်းဒီထဲကဝိညာဉ်ဆိုတဲ့ဥစ္စာလေးရှိနေပြီကောဗျာမရှိဘူးလားကဲတော့ဒကာရမတို့ဒါလေးကစိတ်ပေါ့ဗျာမြင်စိတ်ကလေးထားပါတော့မြင်တဲ့စိတ်ကလေးဒါကမြင်စရာပစ္စည်းလေးသဘောကျဒါကဘာပါလဲမြင်စရာပစ္စည်းလေးတစ်ခုထားလိုက်ဒါဖြင့်ဒါကမြင်ယုံဒါကမြင်စရာအရှင်းပေါ့ဒီကမြင်စိတ် ဘောကျမျက်လုံးထဲမှာလည်းမျက်လုံးကနေတဲ့ပတာရင်းချုပ်နေတဲ့ပုဂ္ဂိုလ်ကြတယ်မမြင်ဘူးဗျအဲ့တော့မျက်လုံးရုပ်ကဲမြင်စရာတစ်ခုခုအဖြူနေကြောင်ကြားဆိုတဲ့အဆင်းရယ်မျက်လုံးရုပ်နဲ့ဒါနဲ့တက်လိုက်ဘာပေါ်ပါမြင်စိတ်ပေါ်တယ်ဆိုတော့တကယ်ကြွေရှင်းနေပြီမှန်တဲ့လူနဲ့တက်လိုက်ဗရာသုတ်ထားတဲ့မှန်ရှေ့မှာလူသွားရလိုက်ပါ အရေးဟာအလဲမှာပေါ်တယ်ပေါ်ပါဘူးအင်းဘယ်နဲ့ကြောင့်ပေါ်ပါလိမ့်မလို့မေခွန်းထုတ်လို့ရှိရင်ရှေ့ကလူလည်းရှိလို့မှန်ကောဒါကြောင့်အရေးအလဲမှာပေါ်လာရဒီမှာလဲမှန်တဲ့တူတဲ့မျက်လုံးအကြည့်လည်းရှိလို့ဒီကရက်တဲ့လူရှေ့ကလည်းရှိလို့အရေးသဖွယ်မြင်စိတ်ပေါ်ပေါ်ဘူးလားအဲ့ဒီတော့ဒီသုံးခုပေါ်တယ်ဆိုတာသဘောကျဒိဏ္ဍေတိဖတ်သောဆိုတော့ဒီထဲမှာဖတ်တာကလည်းဒီထဲတွဲရပဲ ဝေဒနာကရောတွဲရဖြစ်ပြီးဒီကံလာဒီထဲကမြင်တယ်ဆိုရင်မြင်စိတ်ကလေးကိုဖြစ်ပြီးပြက်တာပဲခဏမြင်ပြီးခဏပြက်တာပဲလို့ဒီကနေ့မက်ကန်နဲ့ရှုပေးကိုမျက်လုံးတဲ့ကိုမြင်တဲ့စိတ်ကလေးဟာမြင်ပြီးပြက်တာပဲလို့သာရှုကြားတဲ့စိတ်ကလေးဟာကြားပြီးပြက်တာပဲလို့ညံရင်းနဲ့သာရှုပေးတပည့်ကြအဲနန်းတဲ့စိတ်ကလေးကောစားတဲ့စိတ်ကလေးကော အဲရတဲ့ရန်တဲ့စိတ်ကလေးကောအဲကြံတဲ့စိတ်ကလေးကောကြံပြီးပြက်တာပဲလို့ဒီစိတ်ကလေးကိုရှုပေးလို့ရှိရင်သူကအပြက်ရှုတာကမဲ့လာဖြစ်တယ်ဖြစ်ဘူးလားမဲ့ဆိုတော့ကိလေသာသေစေတယ်ဆိုတာသဘောကျဟောတဏှာတွေဥပါဒာတွေကံတွေပဲနေပါလေတဏှာဥပါဒံကံတွေဓမ္မတို့မချုပ်ဘူးလားသူတို့ချုပ်ပေါ်ဗျာသာသမိခန္ဓာပေါ်သေးရလားသာသမိဥသေးမိမိခန္ဓာရော အဲမိမိအိုသေးကောပေါ်လေရလားဒါဖြင့်ဒကာဓမ္မတို့အဲဒါဖြင့်ကိုယ်စိတ်ကိုရှုရတဲ့အဓိပ္ပာယ်ဟာတဲကောင်းပါကိုယ်စိတ်ကိုရှုရတဲ့အဓိပ္ပာယ်ဒီကိုယ်စိတ်ကကိုယ်စိတ်ကဆိုရတာအပြောဖို့ခွန်ကြီးကကိုယ်စိတ်ပြောနေရတာဒီစိတ်ကလေးဟာအကြောင်းနှစ်ခုတိုက်ဆိုင်လို့ပေါ်လာတဲ့စိတ်ကိုယ်စိတ်ကိုမဟုတ်ဘူးရှင်းမလားရှင်းပါ ကောင်းပြီအဲ့ဒီကဲတော့သိထားတော့ဘယ်စိတ်ပေါ်ပေါ်အကြောင်းတစ်ခုတိုက်ဆိုင်လို့ပဲမြင်စိတ်ပေါ်လည်းအကြောင်းတစ်ခုတိုက်ဆိုင်လို့ကြားစိတ်ပေါ်ရင်အဲနားတဲ့စိတ်ကလေးပေါ်လာရင်အင်းစားတဲ့စိတ်ကလေးလျာလည်းမရှိဘူးထဲတဲ့ချိုချင်လည်းမရှိဘူးဆိုရင်ဘယ်နဲ့စားကျင်တဲ့စိတ်ကလေးကောင်းတယ်ဆိုတဲ့စိတ်ကလေးပေါ်ပါအဲ့ဒါလေးထောက်ကြည့်တော့အထဲဝလည်းမချုံဘူးလေလည်းမတိုက်ဘူးဆိုရင်ဖြင့် အေးတယ်ဆိုတဲ့ကိုယ်ကမှအေးသိစိတ်ကလေးပေါ်ပါဘာမှမတွေးပဲနေကြံစိတ်ကောအဲ့ဒါကြံစိတ်လာလဲဒီကြံစိတ်ရှိမရှိကိုဒီမဲ့နဲ့တွေးသဘောကျထိုကဲ့သို့တွေးလိုက်ပြီဆိုမှဖြင့်ဘုန်းကြီးတို့ဓမ္မတွေဒီကိုယ်စိတ်ကအပြည့်တွေပါလားသဘောကျကိုယ်စိတ်အပြည့်ကိုကိုယ်မဲ့နဲ့မသိဘူးလားဒါပြန်အပြည့်နဲ့မဲ့နဲ့ကြိုက်သွားတဲ့ခါကြလို့ရှိရင်ဖြင့်ရှေ့ကအပြည့်နောက်ကမဲ့နဲ့ကြိုက်သွားရင်တဏှာဥပါဒံကံပဲနဲ့တော့ ဒါဖြင့်သာသမီအိုသေးကောကဲနိုင်မလားမိမိအိုသေးကောရှိသေးရဲ့ဒါဖြင့်အိုရမနာမှာသေးရမှာမိမိကြောက်လဲဒီလုံးလုံးသာသမီညာအိုမနာမှာသေမှာကြောက်ရင်ကောဒီလုံးမှာတပါကိုးစားရအားထားရှိသေးရဲ့ဒါဖြင့်ကဲနိုင်တဲ့လမ်းကဲနိုင်တဲ့အကျင့်ကဲနိုင်တဲ့လမ်းဆိုတာကဒါမက်ကင်၈ပါးမက်ကင်လမ်းမတော်ကြီးလားဖြစ်ဟုတ်လား ကံတွေရဲ့အကျင့်ဆိုတာရှေ့ကအဖြစ်ပြက်တွေကိုနောက်ကမနဲ့ရှုပြီးတော့ဒီအကျင့်မဖြစ်သေးဘူးလားဒါဖြင့်ဒကာရမတို့ကံနိုင်တဲ့အကျင့်လည်းတွေ့ပြီကံနိုင်တဲ့လမ်းကိုဒီလမ်းကတဏှာတတ်တဲ့လမ်းတဏှာတတ်တော့ဒီကဒုက္ခတွေရအောင်ဒီဘက်ကသမုဒိယသစ္စာတွေကုန်တာဒီဘက်ကဒုက္ခသစ္စာတွေကိုအင်းဒီလမ်းတွေကလည်းဆိုရင်ဒကာရမတို့ကျင့်ကောင်းတဲ့လမ်းသွားကောင်းတဲ့လမ်း ကျင့်ကောင်းတဲ့လမ်းသွားကောင်းတဲ့အဲဘုရားစုစုနဲ့ကွာဘုရားတဆူတဆူနောက်မှာဒီလမ်းလိုက်တဲ့ပုဂ္ဂိုလ်ဟာတဲ့24သိရှိရှိကုရီ80ဂရေပေါင်း80ဘိုးကြီးတသိန်းရှိတယ်ဒီလမ်းကြီးလိုက်သွားလားအငိုလို့အတွေးလို့တယ်မလိုက်ပဲဘူးလားအဲ့ဒါဘုရားတဆူတဆူမှာကျွတ်တွေကားလို့ဆိုလို့ရှိရင်လည်းနင်းနေတော့ပါသွားတာမဟုတ်ဘူး 24သင်ရှိကုရေ80ဘူရေသိန်းအောင်ပါသွားတာကျွတ်တို့ကြံနေတာဒီအနတ္တတလုံးနဲ့မတတ်နိုင်ဘူးလို့ထင်းနေတာနဲ့ကြံနေတာသဘောကျအခုတော့ဖြင့်ဩအနတ္တပဲမဲ့လေအဲဒီဥစ္စာဒီကားလို့ဆိုလို့ရှိရင်ကဲနိုင်ယူနိုင်တဲ့လမ်းရှိပါသေးလားဆိုတာဒကာဓမ္မတွေပေါ်လာဒါဖြင့်ဒကာဓမ္မတို့ကိုယ်စိတ်ကိုရှုပါရှင်းမလားကိုယ်စိတ်ဆိုတာကဘာလို့ဖြစ်ပြဲ ကိုရှုပါဆိုတာကကိုစိတ်ဆိုတာကအဲကိုရှုပါဆိုတာအဲ့တော့ကိုစိတ်ကလေးကခொနကစားကြတဲ့စိတ်ရှိမရှိတွေးအဲ့ရှင်တဲ့စိတ်ကလေးပေါ်လာတယ်ရှိမရှိနောက်ကတွေးလုံးကိုမစိတ်စီနဲ့မြန်မြန်တွေးဟုတ်လားစကားပြောပြီးတဲ့စိတ်ကလေးရှိတယ်ပြောကျင်တဲ့စိတ်ကလေးရှိတယ်ပြောပြီးလို့ရှိရင်ခொနကပြောကျင်တဲ့စိတ်ရှိမရှိမြန်မြန်တွေးတွေးလိုက်လို့ရှိရင်ပြောကျင်တဲ့စိတ်ကပြည့်သွားတာပဲ အဲတွေးလုံးဒီကားလို့ဆိုလို့ရှိရင်မရှိဘူးလို့သိတဲ့တွေးလုံးကမဲ့ခင်လာဖြစ်မဖြစ်ပေဘူးဒီလိုဆိုတော့သာသမီကမေကယ်နိုင်တဲ့လမ်းအမေကရောသာသမီကယ်နိုင်တဲ့လမ်းนี่ကောင်းကောင်းကြီးအထအမြောက်ဘူးလားရှင်းကြပါလားကာယေတိဒီရင်တော်ကြပါ